ရှင်ပေတျုဩဝါဒစာဒုတိယဆောင်အခန်းကြီး1အငယ်1မှ7ယေရှုခရစ်၏ကျွန်တမန်တော်ငါရှိမုန်ပေတျုသည်ကယ်တင်တော်မူသောအရှင်ငါတို့ဖျားသခင်ယေရှုခရစ်၏ဖြောင့်မတ်ခြင်းတရားကိုငါတို့ယုံကြည်သည့်ဤသူမြတ်စွာသောယုံကြည်ခြင်းကိုရသောသူတို့အားကြားလိုက်ပါ၏ဖျားသခင်ကို၎င်းငါတို့သခင်ယေရှုကို၎င်း တိသောဉာဏ်အားဖြင့်ကျေးဇူးတော်နှင့်ညီသက်ခြင်းသည်တင်တို့၌များပြားပါစေသောထိုတို့နှင့်ညီငါတို့ကိုဘုံတကိုးတော်နှင့် ခေါ်တော်မူသောဖရာကိုတိသောဉာဏ်အားဖြင့်ငါတို့အားအသက်ရှင်ခြင်း ဖရာကို၌မွေလျော်ခြင်းနှင့်ဆက်ဆိုင်သောအရာရှိသည်များတို့ကိုဖရာတကိုးတော်သည် ပေးသနာတော်မူပြီးထိုတို့သောအားဖြင့်လည်းအလွန်ကြီးမြတ်၍အဖိုးထိုက်သော ဂတိများကိုငါတို့၌အပ်ပေးတော်မူပြီးအကြောင်းမူကားထိုဂတိတော်များကို အမိပြု၍တင်တို့သည်လောကီတတ်မြချင်းအညစ်အကြေးနှင့်ကင်းလွတ်သဖြင့်ဖျားပဂတိကိုဆက်ဆံရသောသူဖြစ်ကြမည်အကြောင်းသည်ထိုတို့လိုငါတင်တို့သည်ယုံကြည်ခြင်း၌တိလကို၎င်းတိလ၌ပညာကို၎င်းပညာ၌ကာမဂုဏ်ချုပ်တီးခြင်းကို၎င်း ကာမဂုဏ်ချုပ်တီးခြင်း၌တီးခံခြင်းကို၎င်းတီးခံခြင်း၌ဖျားဝုကိုပြု၍မွေလောခြင်းကို၎င်းထိုမွေလောခြင်း၌ညီကိုစုံမဲ့ခြင်းကို၎င်းညီကိုစုံမဲ့ခြင်း၌ချစ်ချင်းမေတ္တာကို၎င်းအလွန်ကြိုးစားအားထုတ်၍ထက်ဆင့်ကြလော့အကြောင်းမူကားထိုပါရမီတို့သည်တင်တို့၌ရှိ၍ကျွယ်ဝလျင်ငါတို့သခင်ယေရှုခရစ်ကိုတည်ကျွမ်းခြင်း၌ မပြင်းရိစေခြင်းငှာ၎င်းအကျိုးမဲ့မဖြစ်စေခြင်းငှာ၎င်းပြုပြင်တတ်ကြ၏ထိုပါရမီနှင့်ကင်းသောသူမူကားမျက်စိကန်း၏ကိုမျက်စိကိုကိုပိတ်၏မိမိအပြစ်ဟောင်းစေကြောကြောင်းကိုမေ့လျော့၏ထိုကြောင့်ညီကိုတို့တင်တို့ခံရသော ခေါ်တော်မူခြင်းနှင့်ရွေးချယ်တော်မူခြင်းကိုတည်မြဲစေခြင်းငှာတာ၍ကြိုးစားအားထုတ်ကြလော့တို့ပြုလျင်ရွေးလျော့ခြင်းနှင့်အစဉ် ကင်းလွတ်သည်ဖြစ်၍ငါတို့ကိုကယ်တင်တော်မူသောအရှင် သခင်ယေရှုခရစ်၏ထာဝရနိုင်ငံတော်ထဲသို့ဝင်စားခြင်းအခွင့်ကိုတင်တို့အားကျယ်ဝစွာ ပေးသနာတော်မူလတံအငယ်၁၂မှ၅ထိုကြောင့်ယခုဟောပြောသောတမန်တရားကိုတင်တို့သည်နားလေ၍တည်ကြည်ခြင်းရှိတော်လဲဤသို့သောစကားများနှင့်တင်တို့အားအစင်မပြတ်သတိပေးမိအမှုကို ငါမမေ့မလျော့ငါတို့သခင်ယေရှုခရစ်သည်ဗျာဒိတ်ပေးတော်မူသည့်အတိုင်းငါတဲခိုရာတဲကို မကြာမမြင့်မီငါပြစ်သွားရမည်အရာကိုငါတိမှတ်၍ဤတဲ၌ရှိနေစဉ်ကာလပတ်လုံးတင်တို့ကိုတတိပေး၍နှိုးစော်အပ်သည်ဟုငါသဘောရှိ၏ထိုမှတပါငါဆုတေသည့်နောက်တင်တို့သည်ဤရာများကိုအစဉ်မှတ်မိစေခြင်းငါငါကြိုးစားအထုတ်မည် အငယ်16မှ18ငါတို့သခင်ယေရှု၏တကူတော်ကို၎င်းကြွလာတော်မူခြင်းကို၎င်းသင်တို့အားကြားပြောသောအခါငါတို့သည်ပြည့်ရဲ့နှင့် ပြင်ဆင်သောဒန္တရီစကားကိုမလိုက်ဘုံအာနုဘော်တော်ကို ကိုယ်တိုင်မြင်သောသူဖြစ်ကြ၏အဘယ်သို့နည်းဟုမူကားဤသူသည်ငါနှစ်သက်မြတ်လို့ရာငါ၏ချစ်သားပေသည်ဟုသောအတန်တော်သည် ထူးမြတ်သောအယောင်အဝါတော်တဲကထိုသခင်တို့ ရောက်သောအခါ ခမည်းတော်ဘုရားသခင်ထံတော်မှဂုံတရေဘုံအာနုဘော်ကိုခံရတော်မူ၏ကောင်းကင်ကရောက်လာသော ထိုအတန်တော်ကိုငါတို့သည်တန်ရှင်းသောတောင်ပေါ်မှသခင်ဘုရားနှင့်အတူရှိသောအခါကြားရကြ၏အငယ်၁၉မှ21ထိုမှတပါတာ၍မြဲမြံသောအနာဂတ်စကားတော်သည်ငါတို့၌ရှိသေး၏စိတ်နှလုံးထဲ၌ အာယုံတက်၍ကျယ်နီပေါ်ထွက်သည့်ကာလတိုင်အောင်ထိုအနာဂတ်သည့်စကားတော်ကိုမှောင်မိုက်ရ၌ထွန်းလင်းသောစီမီကဲ့သို့မှတ်၍တင်တို့သည်အမိပြုတင်ကြ၏ကျမ်းစာ၌ပါသောအနာဂတ်သည့်စကားမည်သည်ကားကိုလိုလျောက်အ내မပေါ်ဟုရှေးဥစွာတိမှတ်ကြလောအကြောင်းမူကားအနာဂတ်စကားသည်လူအလိုအားဖြင့်ဖြစ်ပူးသည်မဟုတ်ဘုရားသခင်၏ တန်ရှင်းသူတို့သည်တန်ရှင်းသောဝိညာဉ်တော်၏တိုက်တွန်းတော်မူခြင်းကိုခံရ၍ဟောပြောကြ၏